ကျေးဇူးတော်ရှင်အကမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီး အမရပူရမြို့တွင်19ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောဒါနသီလသမထရှင်ပြပုံတရားတော်သဗ္ဗေရေနေမှုသေချာစဉ်းစားတော့မီးလောင်စာချင်းဖြစ်မှုပဲလို့မဆိုနိုင်ဘူးလား မိလန်စာထင်းဖြစ်မှုပဲဆိုတာဒကာရမတို့ဇာတိမှတ်ပါဇာတိဟာမြန်မာလူခေါ်တော့ဇာတိသေးသေးချာချာဖြစ်စဉ်ကိုတွေးမယ်ဆိုလို့ရှိရင်ဖြင့်ဘုန်းကြီးဒကာရမတွေအော်မိလောင်စာဖြစ်မှုထင်းဖြစ်မှုပါလားလို့မှတ်ထားစမ်းမိလောင်ဖြစ်မှုဆိုတာဒကာရမ ဟုတ်ပါကောင်းပြီဒီသင်္ဒီကားလည်းသလိဖြင့်ရှင်သူများထဲတဲ့သင်လားကိုထဲတဲ့သင်လားဆိုတဲ့ဥစ္စာနောက်လက်ပဲပေါ်လာလိမ့်လက်ပဲပေါ်လာလိမ့်မယ်ဒကာရမတို့သေချာတွေးပါဇာတိဘယ်ကလာပါလိမ့်သံဃာဘုရားဩခမည်းတော်လောက်ထားတဲ့ကာယကံဝစီကံမနောကံကြီးနော်သံဃာဘုံဘောကဆူတောင်းပြီးလောက်ထားတဲ့ကာယကံကာယကံနဲ့အမယေဝဇင်တွေ့တယ် ဘုံဘဝလိုချင်လို့ပေါ့ဗျာဝစီကံနဲ့ပဲမေတ္တာပို့တယ်အဲဘုံဘဝလိုချင်လို့မနောကံနဲ့ပဲပရိစိတ်တယ်နောက်ဘဝချမ်းသာဖို့ဒီလိုကာယကံဝစီကံမနောကံတွေဓမ္မတွေလုံးလိုက်ပြီဆိုမှဖြင့်ဇာတိဆိုတဲ့လောင်စာခင်းဟာဖြစ်လာတော့မှန်ပါပါသဘောကျလား အင်းဒါဖြင့်ကံဒီကားလို့ဆိုလို့ရှိရင်ဖြင့်ခင်းထဲ့သမားပဲဇာတိကခင်းပဲလို့မှတ်တာပါကံကပါပါလေဇာတိကအဲဇာမရဏတွေကမီးပေါ့ဗျာဇာမရဏတွေကဘာခေါ်ကြပါမီးလို့သေသေးချာချာမှတ်ထားတော့ဩထင်းထဲ့တယ်ရှိလို့ထင်းဖြစ်ရထင်းဖြစ်လို့လည်းမီးလောင်ခံရတယ်ဆိုတာကအရှင်းပါတယ်သဘောကျလားကျပါ ကောင်းပြီဒါဖြင့်ဒကာဓမ္မတို့ပရိစ္ဆသမုပ္ပါဆိုတာဝေဒနာကလာတယ်ဆိုတော့ဒါခမည်းတော်ခန္ဓာကလည်းဝေဒနာခန္ဓာကိုဗျအဲဝေဒနာခန္ဓာရှိလို့သဏ္ဍာလာတယ်ဆိုတာဖွင့်ထားလိုက်တာပေါ့ဒီဝေဒနာတွေကလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ဘယ်ကလာပါလိမ့်အေးဖတ်တာဆိုတဲ့တရားရှိနေပြီဒီမှာပြန်ဝေဒနာဆိုတဲ့တရားပေါ်ရတော့တယ်လို့ဖွင့်ထားတာပေါ့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 ပေါင်းလိုက်တော့ဘယ်နှခုရှိအဲဒါကြောင့်မျက်စိယုတ်နားယုတ်နှာခေါင်းယုတ်ခရယုတ်ကိုယ်ယုတ်စိတ်ဆိုတာပေါင်းလိုက်တော့6ခုရအဲဒါကြောင့်သာလယနာပြည့်စရာဖတ်တော်လို့ဘုရားသခင်ကိုရမေကြီးကဟောရဟောတဲ့အတိုင်းလဲသူမဟောလည်းဒီဖြစ်စဉ်ကကြိုက်နေတာပဲဆိုတာသုံးဖြတ်ချက်ချလိုက်တာပေါ့ကောင်းပြီဒါဖြင့်ဓမ္မတို့ ဒီသောလာရဏဘယ်ကလာပါလိမ့်မလို့ဆိုတာမေခွန်းထုတ်ပါဦး။ဩနာယုရှိလို့ဒကာရမတွေသန္တာ၌ဒီနှစ်ခုပေါ်လာတယ်ဆိုတာရှင်း။နာမရူပပစ္စယအေးနာမရူပပစ္စယသလာရဏဆိုတော့ခမရတို့ယခုလက်ရှိနာယုကြီးဟာသလာရဏဖြစ်ခြင်းအကြောင်းပဲဆိုတာမှတ်ထားရတာပေါ့။ကောင်းပြီဒီနာယုဘယ်ကလာပါလိမ့်။ဝိညာဉ်ဝိညာဉ်ဆိုတဲ့စိတ်ကလား ပရိသေစိတ်ဘောဓိစိတ်ဒီစိတ်ကလာသည်လို့ဘုန်းကြီးဒကာရမတွေကမှတ်ထားလိုက်တာပေါ့။ကောင်းပြီဒါဖြင့်ဝိညာဉ်နာယုတ်သလနာဖတ်တဝေဒနာတဏှာဥပါဒာကံဆိုတာဒီပြစ္ဆုတ်ပံဘဝခမည်းတော်တရားနာနေတဲ့ခန္ဓာကိုယ်ဟာယဒီရှစ်ခုပဲလို့မှတ်ထားတယ်။ဒီဇာတိသရမရဏကတော့အနာဂတ်ဘဝ ရှင်းမလားရှင်းပါကောင်းပြီနာဂမှာဇာတိကရှင်းဇယမရဏတွေကမေးလို့မှတ်ထိုင်ဆုံးဇာမိပပနာမိဆိုတာရှိတယ်နော်ဇာတိကဘာခေါ်ကြဇယမရဏကအဲရှင်းတဲ့မိတွဲရဲ့ဖြစ်ရတော့တယ်ဆိုတာမှတ်ထားလိုက်တော့ရှင်းနေတာပဲကောင်းပြီဒါဖြင့်ဒကာဓမ္မတွေတန်လျာရှည်ခဲ့ကြတန်လျာရှည်ခဲ့ကြတယ် သံဃာရှိတော့တပည့်တို့ဘယ်လိုများရှိခဲ့ကြပါလိမ့်မလို့လို့မေးလို့ရှိရခြင်းတပည့်တို့သင်ခဏခဏဖြစ်ရတယ်ဗျာမိခဏခဏလောင်ရတယ်ဗျာမဆုံးနိုင်ဘူးလားသင်ခဏခဏရောမိခဏခဏရောအဲသင်ခဏခဏဖြစ်ရမိတဲ့ခဏခဏလောင်ရတာတပည့်တို့နောက်တုန်းကဘယ်လိုများနေခဲ့ပါလိမ့်မလို့ဆိုတော့ ယနေ့တရားမှာပေါ်လာတာပေါ့ဗျခင်းဖြစ်ပြီးဒီကလာဘေးလွန်ခဲ့ရပါတယ်ခင်ဗျာဘယ်လိုဖြေကြပါခင်းဖြစ်ပြီးဒီကလာပါဗျာသံဃာတစ်လျှောက်လုံးမှာဖြင့်တပည့်တော်ဘယ်လိုသိခဲ့ရတယ်ဆိုတာပေါ်သေးဘူးပေါ်ပါဘူးပရိသေနေခဲ့ရတယ်ဆိုတော့ခင်းဖြစ်ပြီမှန်ပါဘူးရှင်းကြပြိဿရနေလို့ရှင်ဇရာမီမရဏမီးကမလောင်ရင်ပါဘူးဆိုလို့ရသေးတယ်အဲဒါဖြင့် တပည့်တော်နောက်တုန်းကဘယ်လိုများနေခဲ့ထိုင်ခဲ့ရပါလိမ့်မလို့ခရာသံဃာကလည်းရှေးခဲ့တော့တပည့်တော်ဘယ်လိုနေခဲ့ထိုင်ခဲ့ရပါလိမ့်မလို့လို့တွေးလုံးထုတ်လိုက်တဲ့အခါပေါ်ခဲ့ကြတယ်ဘယ်လိုများပေါ်ခဲ့ပါသင်ဖြစ်ပြီးဒီကာလမေးလောင်ခြင်းလမ်းဆုံးခဲ့ပါတယ်ခရာရှင်းရရှင်းပါဘယ်လိုဆုံးရချင် ကောင်းပြီဒါဖြင့်ဆင်းဖြစ်ပြီးဒီကရာမေးလောင်ခြင်းလမ်းဆုံးခဲ့ရတယ်ဆိုတာခမရတဲ့ကျွတ်တို့နောက်တုန်းကနေခဲ့ရတဲ့ဖြစ်ထွေပဲဆိုတာမှတ်လိုက်ပါလားရှင်းမလားရှင်းပါဒီဒီကဒီဘုရားမှာဖြင့်ဒီသင်းလည်းဖြစ်ရအောင်ပဲဒီလိုလည်းမေးလောင်ခံပြီးဇတ်သိမ်းရအောင်ပဲဆိုရင်ဖြင့်ဒကာတိုက်တို့ဥလာဘူးတို့ဒီကားလေးဆိုလို့ရှိရင် ဘယ်တော့မှစခန်းတတ်နိုင်ရအကြောင်းမြင်သေးရလားမမြင်ပါဘူးဒါကြောင့်ယနေ့တရားမှာဖြင့်ခင်းဆက်သိမ့်ပြီးဒီကလာမိငိမ့်အောင်ဟောရတော့မယ်ဆိုတာမှတ်ထားတာပါခင်းဆက်သိမ့်ပြီးဒီကလာမိငိမ့်ပါတော့မယ်ပါပါလိမ့်ခင်းဆက်သိမ့်ပြီးဒီကလာမိငိမ့်တဲ့အလုပ်ကိုဖြင့်ယနေ့တရားဓမ္မတွေရှင်းတော့မယ်ဆိုတာမှတ်ထားပါ။ဒါရင်တာယုတ်ပါဠိတော်မှာလာတာက သံယုတ်ပါဠိတော်မှာဘယ်လိုလာပါလိမ့်မလို့မဲတဲ့ခါကျတော့မြတ်စွာဘုရားရှင်ကိုရမကြီးသာဝတိပြည်ဇေရဝံကျောင်းတော်၌ယဟန်တွေဟောတော်မူတယ်ဥပါရာဏိယေတုတပေတုအသာရာနုပတိနောတဏပဝရတိတဏပစ္စယဥပါရဏဥပါရဏပစ္စယကမ္မဘောဂိုင်းဒီတဏှာဤအာယုံတဏှာဥပါရမှာပဲဒကာရမတို့မနေ့ကပြောခဲ့ တရားသည်စိတ်လို့မပြောဘူးလားစိတ်ကဘယ်မျိုးရှိကြုံလို့ရှင်းရှင်းပြောကြပါလို့ဆိုရင်ဖြင့်ဉာဏ်စိတ်ကြားစိတ်နာမ်စိတ်အင်းစားစိတ်အင်းကိုယ်စိတ်မနောစိတ်ဆိုတဲ့စိတ်ကဘယ်မျိုးရှိပါအဲသက္ကဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုတာအဲ့ဒါဝိညာဉ်နဲ့ခန္ဓာပဲဒါဝိညာဉ်ဝိညာဏပြည့်စရာဆိုတာဝိညာဉ်ကိုဆိုတာ ဝိညာဉ်မှမျိုးရှိပါလိမ့်ဒကာဓမ္မရည်စမ်းပါအောင်ကာယဝိညာဉ်မနဝိညာဉ်ဆိုတော့ဒကာသက်ရေဥလာဘူးတို့ဒါဝိညာဉ်6မျိုးကိုတပါးတည်းပြထားတာတစ်ခုတည်းပြထားတာဆိုရင်ရှင်းမလားရှင်းပါပါ အင်းဒီဝိညာဉ်ဒီဘ ᱹ ဘ ᱹ ကြောင့်ပေါ်ပါလိမ့်မလဲလို့မေကွန်းထုတ်ဖို့မလိုဘူးလားလိုပါတယ်အဲဝိညာဉ်ဒီကလို့ရှင်ဖြင့်ဒီကတန်ရုပ်ထွက်လာမှန်ပါဘူးတန်ရုပ်ထဲကအစင်းတစ်ခုထုတ်လိုက်မနေ့ကအတိုင်းအစင်းတစ်ခုထုတ်လိုက်တော့ဒကာရမတို့ဒါကနာယုတ်ထဲကအစင်းပေါ်ဗျာနာယုတ်ရှိတဲ့တက်ကရုပ်ကလေးတစ်ခုနှုတ်လိုက်တော့အစင်းရုပ်ဖွက်မလာဘူးဒါကခေါင်းကပြောခဲ့တဲ့ဝိညာဉ်ဗျာ ပြီးတော့ကိုသလာယနာတွေကလည်းမျက်လုံးရုပ်ဆိုတာမရှိဘူးလားရှိပါဘူးအဲ့ဒီမျက်လုံးရုပ်ဒီဘက်ကထားလိုက်ဒါပြန်ဒီကနာယုတ်ထဲကအရှင်းနဲ့ဒီကနေပြီးသလာယနာတွေကမျက်လုံးရုပ်မျက်လုံးရုပ်နဲ့ပေါင်းမိတဲ့အခါကြလိုက်ရှင်ဖြင့်မြင်စိတ်ကလေးကပေါ်ပေါ်ပါဘူးပေါ်ပါဘူးလားပေါ်ပါဘူးရှင်းမလားရှင်းပါဘူးမြင်စိတ်ကလေးသေချာပေါ်တယ်သိပါဘူးပါဠိတော်ကသက္ကုံစပဋိစ္စာမှန်ပါ ယူပေသယူပေသဝေဒတိဆိုတော့ဒီကယူပါယုံပေါ့မှန်ပါဘူးသက္ကဝိညာဏဆိုတာခမရတော့ဝိညာဏပြည့်စရာဆိုတော့ဝိညာဉ်လေးပေါ်တယ်မပေါ်ဘူးလားကြကြသတိဌာနထောင်မှာတရားဓမ္မတို့ရထားရုံနဲ့မပြီးပါဘူးရထားရုံနဲ့မပြီးပါဘူးလို့တရားဓမ္မတွေရှင်းပြနေတယ်ရရုံနဲ့မပြီးဘူးဆိုတာသဘောကျဒါဖြင့်ဒါကမိမိတို့တဏ္ဍာရှိတဲ့မျက်လုံးယုံသဘောကျ ဒါမိမိတို့သဏ္ဍာန်ရှိတဲ့အစင်းတနည်းအားဖြင့်သာသမီသဏ္ဍာန်ရှိတဲ့ဖြူနီကြောင်းကြားဆိုတဲ့အစင်းပေါ့ဗျာအဲ့ဒီမိမိမျက်လုံးနဲ့သာသမီအစင်းနဲ့တွေ့ပြီဆိုမှဖြင့်မြင်တယ်ဆိုတဲ့ဝိညာဉ်လေးမပေါ်ဘူးသဘောကျအင်းဒါပြန်ပါဠိတော်ကတွန်းလိုက်တဲ့အခါကျတော့သက္ကုံစပရိစ္ဆာယူပေစဝေတိသက္ကုဝိညာဉ်သဘောကျသက္ကုံစယူပေစ ဒီလည်းကသက္ကဝိညာဏရှင်းမလားပြန်ရုပ်ပါအောင်အာလုံးရင်ညွတ်ရစံသက္ကုံစာပေါ်လားအလကားညွတ်နေလို့တကသက်ရဒီထက်ကဘယ်ဟာထုတ်လာတယ်ဆိုတာသိမှာရှင်းမလားဒီထဲကဘယ်ဟာထုတ်လာတယ်ဆိုတာမသိသေးလို့ရှိရင်ဖြင့်ဩပရိစ္ဆေသမုပ္ပါရှင်းပိုင်းက ဒီဟာဖြစ်နေပါလားဆိုတာမသိပဲဖြစ်နေပါလေအဲဒါကြောင့်သေသေးချာချာဒကာဓမ္မတွေပြောရပါသည်တဲ့စာမရှိပေမဲ့ကိုယ်တဏ္ဍာဖြစ်တာကိုမသိဘူးဘုရားကိုယ်တဏ္ဍာဒါမိမိမျက်လုံးဒါကမိမိကြည့်စရာအရှင်းပေါ့အဲမိမိမျက်လုံးနဲ့ကြည့်စရာအရှင်းဘက်ကိုသားရင်ခင်ဘောပဲဆက်လိုက်ဆက်လိုက်တော့မြင်တယ်ဆိုတဲ့စိတ်ကလေးပေါ့မပေါ်ဘူးလား အဲ့တော့တိန်နံဆိုတော့သူတို့သုံးခုပေါ့ဗျာသူတို့သုံးခုပေါင်းမိလို့ရှိရင်ဖတ်တာလာမယ်ဒီမှာဖတ်တာမလာဘူးလားဖတ်တာဖြစ်เสียဝေဒနာဖြစ်เสียအဲဖတ်တာဖြစ်เสียဝေဒနာဝေဒနာဖြစ်เสียတဏှာတဏှာဖြစ်เสียဒါဖြင့်ဒီဖတ်တာတွေဝေဒနာတွေတဏှာတွေဥပါဒံတွေဒီဘယ်နဲ့ကြောင့်ဖြစ်ပါလိမ့်မလို့လို့မေးတဲ့အခါကြရရှင်ဖြင့် ဒီအရှင်းကြောင့်ဖြစ်သဘောကျဒီအရှင်းကြောင့်ဖြစ်ဒီအရှင်းအမိပြုပြီးဖြစ်လာတာပဲဆိုတာရှင်းကြရှင်းပါဘူးကောင်းပြီဒါဖြင့်ဖတ်တာတို့ဝေဒနာတို့တဏှာတို့ဥပါဒံတို့ဒီဘု து ကြောင့်ဒီဘက်တန်းလာပါလိမ့်မလို့ဆိုတော့ရင်းမိကြဘု து ကြောင့်ပါလိမ့်ဒီရှင်းကြောင့်ပဲရှင်းကြရှင်းပါဒါဖြင့် သူသည်တဏှာဥပါဒံတို့၏ဖတ်ကဝေဒနာတဏှာဥပါဒံတို့၏အာယုံမဖြစ်ဘူးလားဒါပြန်ဥပါဒံတို့၏အာယုံအဲ့ဒီဥပါဒံတို့၏အာယုံကြောင့်တဲ့ဒကာရမတို့ဥပါဒံတို့၏အာယုံဖြစ်တာကိုဒါလေးပါရနှစ်သက်ကြတယ်တွေ့တဲ့ဖတ်ကဝေဒနာတဏှာဥပါဒံဆိုတော့တဏှာကပါရဥပါဒံကသွန်းလာ ရှင်းမလားရှင်းပါအဲ့ဒါဒီအာယုံလေးတစ်ခုကနေပြီးဒီကာလတဏှာဥပါဒံဖြစ်ရှင်းအကြောင်းမဖြစ်နိုင်ဖြစ်ပါအဲဖတ်တာဆိုတာမကင်းလို့ထဲတာနော်ဝေဒနာရောမကင်းတော့သူ့နောက်ကဘာလာလဲတဏှာသူ့နောက်ကဘာလာဒါဖြင့်ဖတ်တာဝေဒနာတဏှာဥပါဒံတို့သည်ဘု து ကြောင့်ပေါ်ပါလိမ့်မလို့ဆိုတာလက်သေးရှာဒါဖြင့်သူဥပါဒံတို့ဤအာယုံပေါ့ဗျာ မဆိုနိုင်ဘူးလားဒါကြောင့်ဘုရားကဥပါဒာနိသူမေသူအတ္တာရနုပါတိတော့ဥပါဒံအာယုံကိုမင်းတို့ကตายရသောကြောင့်သဘောကျတဏှာဘဝရတိတဲ့ဒီအာယုံကိုตายရသောကြောင့်ဟောဒီတဏှာလာတော့လားဟတ်တဝေဒနာတဏှာမလာဘူးလားတဏှာလာရင်ဥပါဒံလာတော့ဥပါဒံရှိတဲ့ပုဂ္ဂိုလ်ကဟောဒီကာယကံဝစီကံတွေလောက်တော့မယ်မလောက်ဘူး ဒါဖြင့်မျက်လုံးမောက်ကနေပိရိကာလခင်းလောက်တာဒီကားလို့ဆိုလို့ရှိရင်ဖြင့်ဘဒူတုံးဆိုတာဒကာဓမ္မတွေပေါ်လာဒီဖတ်တာဝေဒနာတဏှာဥပါဒကံတွေကနေပြီးဟောဒီခင်းလောက်လိုက်တယ်ဒီခင်းလောက်လို့နောက်ဘဝကျတော့ခင်းလည်းဖြစ်ပါရောမိလောင်လည်းခံရသရမိမရဏမိအလောင်းမခံရဘူးလားအင်းဘယ်ဘဒုတာယာမိလို့ ဒကာဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင်းဖြင်းဖြစ်ပြီးမိလောင်ခံရပါလိမ့်မလို့ဆိုတဲ့အကြောင်းကိုရှာလိုက်တဲ့အခါဒီအာယုံပါရပြီရှင်းကြမလားဥပါရဏိသူဒီပေသူအကာရဏုပါတိနောတဲ့သူအစင်းသီးဥသောအာယုံကိုတဲ့မြင်တော့ဒကာဓမ္မတို့သူကသုံးခုဖြစ်တဲ့ဖတ်တာဝေဒနာသနာဆိုတဲ့တာယာရမလာဘူးလားသနာလာတော့ဥပါဒါအဲ့တော့သူနဲ့ကိုယ်နဲ့မခွဲဘူး နောက်ဘဝကာယကံဝစီကံကာယကံကုသိုလ်ဝစီကံကုသိုလ်မနောကံကုသိုလ်တွေမလုပ်ဘူး။ဒီနည်းသားတဲ့ခမွန်းစားဖို့ဆိုတဲ့ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံအကုသိုလ်တွေကောလောက်တော့သေးသေးချမ်းမဲ့နိုင်အပယ်ထင်းကောင်ကြီးမဖြစ်ဘူး။ဥမာဘုံဘဝလိုချင်တဲ့ပုဂ္ဂိုလ်ပဲလူထင်းနတ်ထင်းကောင်မဖြစ်ဘူး။ဖြစ်ရင်ဘာဖြစ်ရမလဲ။မီးလောင်ပါ။ဒါဖြင့်ကျွတ်တို့သည် လူဖြစ်ရပါလေနတ်ဖြစ်ရပါလို့ဤလူဖြစ်ရပါလေနတ်ဖြစ်ရပါလို့ဤဆိုတော့ဒါဟာလူချင်းပဲနတ်ချင်းပဲရှင်းမလားဒီချင်းပြတ်တော့ဒီမိတွေကမလောင်ပါနဲ့ဆိုတော့ရပါဘူးဒါဖြင့်ဒကာရမတို့သင်္ဃပိဒကလာညာနဲ့ဝေဖန်ကြည့်လိုက်တဲ့အခါကျလို့ရှင်တို့နောက်တုန်းကဒီမျိုးလုံးပေါက်ကနေပိဒကလာတဏှာဥပါဒဏ်တွေဖြစ်သောကြောင့်ဖြင်းအလုတ်ကို ထင်းဖြစ်အောင်ပဲဒီကံတွေကမလုပ်ပဲဘူးလားဒါပြန်တဏှာဥပါဒံကံတွေကဘာလုပ်ပါလဲထင်းဖြစ်အောင်လုပ်တော့ဘာဖြစ်ရထင်းဖြစ်အောင်လုပ်တော့ဒကာဓမ္မတို့မီးလောင်ခံရတယ်ဆိုတာပေါ်ကလားထင်းဖြစ်တော့ဗါတဲ့ဒါဖြင့်ဘုံဘဝတောင်းတာပြီကလူဖြစ်ရပါလိမ့်ဆိုဒီကစမယ်နတ်ဖြစ်ရပါလိမ့်ယမဖြစ်ရပါဒါဖြင့်ထင်းဖြစ်ရပါလိမ့်တောင်းလိုက်တာ ရှင်းမလားဘာဖြစ်ရပါလဲတောင်းလိုက်ရှင်းဖြစ်ရပါလဲဆိုလို့ရှိရင်ဖြင့်ဒကာရမတို့မင်းလောင်ခံရပါလို့ဤဆိုတဲ့အဓိပ္ပာယ်ကတော့ဇာတိဒီကားလို့ဆိုရင်ရှင်းမယ်ဇေယမရဏတွေကမီးပဲရှင်းမလားရှင်းပါဘူးဒါဖြင့်ဘုံဘဝတောင့်တလုပ်တဲ့ကုသိုလ်ဟူသည်ဒီပရိစ္ဆသမုပ္ပါနယ်တွေကထွက်ပါမထွက်ပါဘူးဒါဖြင့်ပရိစ္ဆသမုပ္ပါမပြတ်သေးကာလပတ်လုံးသင်အဖြစ်မီး လောင်တဲ့ကြုံမှုမေးလောင်ခံရကြုံမှုကိုဖြင့်လွရဲကျွရဲရှိသေးရဲ့ရှင်းကြရှင်းပါအဲ့တော့ဟိုတဲ့ဓမ္မတွေဘုရားကဥမာပြလိုက်ဘုရားဘယ်လိုဥမာပြလိုက်ကြုံဆိုလို့ရှိရင်လူတယောက်ဟာကွာတဲ့ခင်းနေ၄၀ကြီးတိုက်ပြီးဒီကလာထားတဲ့ထမုံကြီးရှိတယ်တဲ့အဲ့ဒါမီးရှို့တယ် မီးရှို့တဲ့အခါကျတော့မီးပုံကြီးကမတောက်ပဲဘူးလားတောက်ပါဘူးလက်သုံးလေးစီးတိုင်းလေးငါးစီးတိုင်းဆိုတော့ထင်းပုံကြီးမီးရှို့ပြီးဒီကရာနေတော့အမှန်တန်တောက်သို့တော့မီးတောက်လွန်တဲ့အခါကျလို့ရှိရင်ဖြင့်ဒီမီးငိမ့်စေခြင်းတဲ့သဘောတော့သူပေါ်ပေါက်လာတယ်တဲ့အဲ့လိုပေါ်ပေါက်ပြီးဒီကရာလာတဲ့အချိန်မှာသူဒီမီးငိမ့်အောင်ဟဲ့ဆိုပြီးဒီကရာနွားချီချောက်သေးတဲ့မြက်ချောက်သေးတဲ့ င်းရောက်တယ်ရွေးခဲ့လို့ရှင်းပြင်းဒီမိဘနဲ့နေပါဘုရားဓမ္မတို့မထဲပဲထားလိုက်အရင်မေးအရင်ချင်းကုန်ရင်ရင်းရထဲ့နေလို့ရှိရင်ဒီမိဘယ်တော့လက်ဆက်တတ်မယ်ရှင်းမလားမထဲပဲထားရင်သူအရင်ချင်းနဲ့အရင်မေးကုန်သွားရင်နောက်ထပ်ချင်းမေးလာအောင်လားမလာပါဘူး အဲနောက်ထပ်ဒီမီးငိမ့်စေခြင်းလို့ဓမ္မတွေကဒီဒီခုနကလူမိုက်ကပေါ့ဗျာဒီမီးငိမ့်စေခြင်းလို့နွားချီကြောက်တွေထည့်မယ်ထင်းကြောက်တွေထည့်မယ်ဝါဝါမိုက်တွေထည့်မယ်ဆိုလို့ရှိရင်ဖြင့်အာလုံးဓမ္မတွေသိတဲ့အတိုင်းပဲငိမ့်အောင်လို့ထင်냐ဆိုတော့ပိုတောက် ရမလားငြိမ်းအောင်လို့ထိုင်냐တော့လဲပို့ပြီးတောက်မယ်ဆိုတာသဘောကျဘယ်နဲ့ကြောင့်ပို့ပြီးတောက်ရပါလိမ့်မလို့ဆိုတော့ငြိမ်းတဲ့ဤမသိဘူးငြိမ်းတဲ့ဤမသိတော့သူဒီကားလို့ဆိုလို့ရှိရင်မိပွားကြောင်းသာကြိုးစားနေရှင်းမလားခင်များတို့ခန္ဓာကိုယ်ကြီးဟာလေတဲ့ယခုပြိတ္တိနေတဲ့ချင်းကလည်းဖြစ်လို့အခုလဲဇရာမိမရဏမိလောင်ရက်ပါလား မလောင်ဘူးလားလောင်ရဲ့နဲ့နောက်ဘဝကောင်းစားရေးဆိုပြီးဒီကာလခင်ဗျားတို့ဒါနသီလတွေလုပ်ပြီးဒီကာလဆုတောင်းရမယ်ဆိုလို့ဝတ်ကြွတဲ့စီကိုဆုမတောင်းမဲနဲ့လူခန္ဓာနတ်ခန္ဓာဖြစ်ရပါလို့ဆိုရင်မင်းငိမ့်လို့တရားဓမ္မတွေတဲ့နေလာလာမိတောက်တုံးကိုနောက်ထပ်ခင်းနေထဲနေတာမိတောက်တုံးနောက်ထပ်ခင်းနေထဲ အခုခန္ဓာမင်းငြိမ့်မလားမငြိမ့်သေးခင်ကအခုဒါနပြုလို့သီလပြုလို့ပြီးတဲ့ကလာလူခန္ဓာနာခန္ဓာဇမခန္ဓာနာဘဝရပါလို့ဤအစရှိစီနဲ့လုပ်ပဲဆိုလို့ရှိရင်မိရှိတုံခင်းထဲ့တာမှန်ပါပါသဘောပါကြဘယ်လိုများပါပါလဲကြက်ကြက်စဉ်းစားသမာဓိဇာလွန်ရေးကြည့်လို့ပြောနေတယ်မှန်ပါပါဘုရားတာယုတ်ပါဠိတော်မှာဟောတာတကယ်သိမှန်ပါပါ ဒကာရမတွေမသိခင်တုန်းကခင်ဗျားတို့လုပ်တဲ့ကုသိုလ်တွေဟာအင်းခန္ဓာကလည်းမီးလောင်စာသိမ့်လို့ငြိမ့်မလားမငြိမ့်ပါဘူးမငြိမ့်သေးခင်မှာနောက်ခန္ဓာတခါဖြစ်အောင်ကြိုးစားတာဒီကားလို့ဆိုလို့ရှိရင်ဖြင့်ဘာထဲ့တာနဲ့တူးနေလဲခொနဲ့နွားချဲကြောက်တို့ဝါချမ်းတို့ပုံမူပြီးထဲလိုက်တာနဲ့မတူဘူးလားအဲ့တော့မီးစက်ပြတ်ပါအောင်မပြတ်ပါဘူး ဘောပါတယ်ပါပါဘူးဒါပြန်မီးဆက်မပြတ်တဲ့အလုပ်ဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာရမတို့အမတန်လူမိုက်လို့မိငိမ့်စေခြင်းလို့ရှိရင်ဖြင့်ပင်ကိုကခင်းပုံကြီးလောင်ပြီးဒီကာလသွားတဲ့ဥစ္စာသူတခါတည်း ကိုယ့်အကိုအသာကြည့်နေလိုက်မယ်ဆိုလို့ရှိရင်သူ့ဟာသူကုန်သွားနောက်ထပ်တောက်เสียရှိသေးရဲ့ဘုရောတရားဓမ္မတွေကအင်းနောက်ဘဝကောင်းစားရေးဆိုပြီးဒီကလာဒီဘဝတရားဥပါဒံကံနေထပ်လို့နောက်ဘဝကောင်းစားရေးကံကိုဆိုတာနော်ဝိုးကျွေကံကိုတော့ဘုန်းကြီးကမဆိုလိုဘူးသဘောကျနောက်ဘဝကောင်းစားရေးကံကိုလုံးလို့ရှိရင်ဖြင့်အရင်မီးလက်စမတတ်ခင် အခုခန္ဓာကရှိရဲ့ဟုတ်မင်းလောင်ရက်ပဲမဟုတ်လားလောင်ရက်နဲ့ဘာတွေထည့်ပြန်လဲငိမ့်စေခြင်းလို့ထည့်တာပဲတဲ့ထည့်တော့သို့တော့မငိမ့်တဲ့ပြင်မှာအထက်လွဲနေတဲ့အတွက်မိဘကိုပိုကြီးရရှင်းမလားဘာကြီးရအင်းဒါပြင်ခင်ဗျားတို့နောက်တုန်းကလုပ်ခဲ့တဲ့ဒီဘဝဆင်းရဲတယ်နောက်ဘဝပြင်ချမ်းသာမှတော်မှာပဲဆိုတဲ့စိတ်ထားနဲ့ လောက်ကြတာလူချမ်းသာနာချမ်းသာမြမချမ်းသာလူရင်လို့လောက်တဲ့ကုသိုလ်ဟူတွေကဖြင့်ကာမဘဝပြည့်စရာဇာတိကြီးသွားမသွားဘူးလားဇာတိပြည့်စရာဒါဖြင့်ခင်းနဲ့မိဖြစ်ရပါလို့ဤပါပါလိမ့်အာလုံးသဘောပါကြဒါဖြင့်ခင်းနဲ့မိဖြစ်ရပါလို့ဤဆိုတော့အခုခင်းနဲ့မိကသိမ့်မလားမသိပါဘူး မသိမ့်သေးခင်ထင်းနေပြီဖြစ်ရပါလို့ဤဆိုတော့ထပ်ထဲတာပေါ့မိသိမ့်လို့ထဲတာလားမသိမ့်ခင်ထဲလိုက်တာဒါဖြင့်ဒီမိပဲနဲ့နေပါတို့တောက်ရှင်းကြရှင်းပါအမလေးကြောက်စရာကောင်းလိုက်တာဒကာဓမ္မတို့ဒီလိုဆရာတော်ကောင်းသမားကောင်းတာမတွေ့တော့ဘူးဆိုရင်ဖြင့်မိငိမ့်စေခြင်းများတော့လေခမည်းတော်ကဒုက္ခတွေသိမ့်စေခြင်းလို့လို့ဗျာတပည့်တော်ဒီဘဝဒုက္ခတွေသိမ့်စေခြင်းလို့လို့ နောက်ဘဝမှာချမ်းသာရှာတော့မယ်ဆိုပြီးရှာတာပဲရှာပင်ရှာရသလားသိတဲ့အလုပ်လားမိစာဖြည့်တဲ့အလုပ်လားမိစာဖြည့်တဲ့အလုပ်ပေါ်ကလားပေါ်ပါပါဗျာတယ်လည်းကြောက်စရာကောင်းပါလားဒကာရမတို့ကောင်းပါဗျာမသိတဲ့ပုဂ္ဂိုလ်ဖြစ်တွေကပြမင်းငိမ့်တာကိုထင်းတဲ့တယ်မှန်ပါပါမင်းငိမ့်တာကိုပါတဲ့ထင်းတဲ့မင်းငိမ့်တာထင်းတဲ့ပါတယ်ဆိုတဲ့ကဘေးကလူကဥလာဘုကကြည့်ကြည့် ဒကာတိုက်ကပဲကြည့်ကြည့်ဩဒီလူလွဲလိုက်တဲ့ဖြစ်ခြင်းမင်းငိမ့်နေရင်ဒီလိုလုပ်ရတာမဟုတ်ပါဘူးမှန်ပါပါမင်းငိမ့်နေရင်ဒီတိုင်းကြည့်နေမှန်ပါပါဒီတိုင်းကြည့်နေတော့ပင်ကုန်မီးကုန်သွားလို့ရှိရင်ဘယ်နဲ့ဆိုပါအဲနောက်ဘဝပါလာတဲ့ခန္ဓာကိုယ်ကြီးကိုနောက်ဘဝကအကြောင်းကြောင့်ဖြစ်တဲ့ယခုဘဝခန္ဓာကိုယ်ကြီးကိုဒီတိုင်းလောင်စာမထည့်ဘဲနဲ့ကံသစ်တည် ကံသစ်တွေမလုတ်ဖဲနဲ့ပေါ့ဗျာဒီချင်းဖြစ်တဲ့ကံသစ်တွေမလုတ်ဖဲနဲ့ဒီလိုနေကြမယ်ဆိုလို့ရှိရင်ဒီမိကုံလို့ရှိရင်ဒါပြီးသွားတယ်မပြီးပေဘူးလားသဘောပါရလားအခုတော့ပြင်မဟုတ်ဘူးတဲ့ယခုမီမီနဲ့မငြိမ်းခင်ကချင်းသစ်တွေကိုကံသစ်တွေပြန်ထဲတော့နောက်ဘဝလူခန္ဓာချင်းကြီးကလည်းပြန်ထဲ နတ်ခန္ဓာသိမိရအယမီငိမ့်လုံးထဲတာလားမငိမ့်နေထဲမသိခင်လောက်ရတာဟုတ်ဗျာမသိခင်လောက်ရတယ်ဆိုတဲ့ကဓမ္မတွေငိမ့်မှထဲတယ်လားမငိမ့်ခင်ထဲတယ်သူ့စိတ်ထဲတော့သူ့စိတ်ကူကြည့်လိုက်ပြန်တော့အေးစီကျွန်တော်လောက်တာမိငိမ့်စေကျွန်တော်လောက်တာပဲတဲ့သူ့စိတ်ကူကတော့ဗါတဲ့သို့တော့သူလောက်ပုံကတော့ငိမ့်သလားမိအားကောင်းလားမိအားကောင်းပါ ဒါပရိစ္ဆေသမုပ္ပါဒေသနာတော်တဲ့ဒကာရမတွေမလုတ်တတ်တဲ့ပုဂ္ဂိုလ်ကြီးဖြစ်ထွေမှန်ပါပါရှင်းမရှင်းပါပါအဲ့ဒီမှာတဲ့ဘုရားလောင်းသူတော်ကောင်းတယောက်နဲ့ဒီခုနကဆင်းထဲနေတဲ့ပုဂ္ဂိုလ်အမောဆိုင်အောင်ဆင်းထဲနေတဲ့ပုဂ္ဂိုလ်ရှိတယ်မှန်ပါပါအမောဆိုင်အောင်ဆင်းထဲနေတဲ့ပုဂ္ဂိုလ်ကသူဘယ်သဘောနဲ့ထဲနေတာတော့လို့မေးလို့ရှိရင်ဒကာဓမ္မတွေငြိမ့်နေရင်တော့ထဲမှန်ပါ ဒီဘဝတော့ဆင်းရဲလေနောက်ဘဝချမ်းသာအောင်ဆိုတော့ချမ်းသာလုံလို့ထဲတာပဲချမ်းသာလုံညာတော့လေသူ့အတွက်စဉ်းစားလိုက်တဲ့အခါချမ်းသာရသလားမီးပွားမီးပွားခန္ဓာပြန်ရတာဟုတ်လားခန္ဓာပြန်ရတော့ထင်းကုန်လို့ထင်းထဲတာလေဒီဟုတ်လားမိသိမှာဆိုလို့ထင်းထဲတာနဲ့တော့မတူဘူးလားတရားဓမ္မအဲ့ဒါတွေညာနဲ့စဉ်းစားလိုက်တဲ့အခါကျတော့မှဩတို့ဒီကားလို့ရှင်ဖြင့် မသိဘဲနဲ့လောက်တာပူတွေ့သည်ခင်းဖြစ်မှုနဲ့ဒကာဓမ္မတို့မိလောင်မှုပဲလို့မဆိုရဘူးလားဒါဖြင့်ဒကာဓမ္မတို့ဒီခြင်းကိုလည်းနောက်ထပ်မထဲတော့ပါဘူးရှင်ဖြင့်အရင်မီးကုံရင်မငြိမ်းရဘူးဒါကြောင့်ဘုရားခင်ကိုရမကြီးများရှင်သာရိပုတ္တရာရှင်မောက္ကလန်တို့ကြတော့နောက်ထပ်မထဲတဲ့အတွက်အခုဘဝခန္ဓာသိအခုဘဝတည်းငြိမ်းသွားပြီဒီကာလ ဒကာဓမ္မတို့သိတဲ့တိုင်ဒီပုဂ္ဂိုလ်တွေရှားတွေ့သေးရဲ့အဲယခုဘဝတော့ခန္ဓာကြီးထင်းထင်းတော့ဖြစ်တာပဲမိလည်းလောင်နေတာသို့တော့နောက်ခန္ဓာထင်းဖြစ်သေးရဲ့နောက်မီးလောင်ပါသေးရဲ့အင်းဘာကြောင့်မလောင်ပါလိမ့်မလို့ဆိုတာကအကြောင်းရှာကြအကြောင်းရှာတော့ဥပါဒံအာယုဖြစ်တဲ့ဒီအာယုတွေကိုတဏှာဥပါဒံကံဖြစ်အောင်မလုပ်တော့လုပ်သေးရဲ့မလုပ်တဲ့အတွက် နောက်ခန္ဓာဒီလက်ရှိခန္ဓာပြီးရင်သင်းတစ်မျိုးပြန်ထည့်သေးရဲ့မထည့်ပါဘူးဒါဖြင့်မေးလောင်မှုရဆဲမသွားဘူးလားရှင်းမလားရှင်းပါဘူးဒါဖြင့်ဩရိယာလောင်သူတော်ကောင်းတွေနိဗ္ဗာန်ရောက်သွားတယ်ဆိုတော့ချင်းမထဲ့လို့ဘူးဘယ်ဘာကြောင့်ပါလဲရှင်းမလားရှင်းပါဘူးကောင်းပြီဒါဖြင့်ဒီလိုလုံးကြပြီတော့ချင်းမထဲ့တဲ့ဤကိုဘုန်းကြီးကရှင်းပြပါမယ် ဒါကအခုပြောလိုက်တာကဒီသက္ကုံသပရိစ္ဆယူပိစ္ဆဝိသက္ကုဝိညာဏသူတို့သုံးခုပေါင်းဝိတာတင်းနှစ်သုံးပေါ်တော့တိဏ္ဏသိန်းဖတ်တော့ဘာသာဖြစ်เสียဝေဒနာဖြစ်เสียသဏ္ဍာဖြစ်เสียဒီဟာတွေကအလိုလိုဖြစ်တာလားဒီအာယုံရောက်လားဒီအာယုံရောက်ဖြစ်တော့ဒီကံတွေကောမလုပ်ဘူးကာယကံဝစီကံမနောကံလုပ်တော့ဒီခန္ဓာကြီးကတဲ့ အခုလက်ရှိခန္ဓာကြီးကဒီခန္ဓာပေါ့ဗျာလက်ရှိခန္ဓာသိမ့်တဲ့အချိန်မှာလောက်တာလားမသိမ့်ငင်လောက်တာမသိမ့်ငင်လောက်တဲ့အခါကြလို့ရှိရင်ဒကာရမတို့လက်ရှိခန္ဓာကြီးကလည်းမိသဟုံးတောက်သုံးသဘောပါလားလက်ရှိခန္ဓာကဗါတဲ့မိသဟုံးတောက်သုံးမှာပဲတဲ့မိသက်ပြတ်သွားမှာဆိုတဲ့အတွက် ဒီအာယုံကြောင့်တဏှာဥပါဒံကံနေထလို့မလုတ်ဘူးလုတ်တဲ့ခါကျတော့ရှင်ဖြင့်လက်ရှိခန္ဓာမငြိမ့်ခင်ဘာတွေထဲပါလဲအင်းသင်းတွေပြန်ထက်မိတွေပြန်ထက်သဘောကျဒါဖြင့်ဓမ္မတို့အင်းဒါပြိဿသုဘဒေသနာတော်ဆိုတော့ပေါ်လားပေါ်ပြီနော်ရှင်းကြလားဓမ္မတို့ဘိုင်းဒါဖြင့်ခင်းမထက်ကြနဲ့သူမှန်ပါဘူး မလုပ်ရမလဲသင်မထဲကြနဲ့ဆိုဆိုတော့ရှင်ပြန်ဘယ်လိုလုပ်ရမှာတော့ဆိုတော့ဒီတိုင်းပဲဒကာဓမ္မတို့ဖတ်တဝေဒနာဝေဒနာနောက်ကနေပြီးဒီကလာမက်ထက်ပြီသဘောကျဝေဒနာနောက်ကဘာထဲရဝေဒနာနဲ့တဏှာကြဘာထဲရဂိုင်းဒီဟာကတော့မဖြစ်ပါနဲ့ဆိုလို့မရဘူးသလယရဏတွေကလည်းမျက်လုံးကရှိရကိုကျွတ်တော့ နန္ဒကလည်းအစင်းကရောရှိတော့မြင်စိတ်ကလေးကရောအဲသက္ကုသပရိစ္ဆယူပိစ္ဆပရိသက္ကုဝိညာဏဆိုတာကတော့မရှိပြီဘူးလားသူတို့သုံးခုပေါင်းရင်ဖတ်တာဖတ်တာပြည့်စရာအဲ့ဒီထဲကတစ်ကယ်နှစ်ကယ်သုံးရယ်လေးရယ်ငါးရယ်မရှိဘူးလားရှိတော့ဒီငါးခုတစ်ခုခုကိုခမည်းတော်ဖြစ်ပြည့်ရှုပေးပါသဘောကျဒီငါးခုတစ်ခုခုဘာလို့ရမလဲ ကောင်းပြီတဲ့မြင်စိတ်ကလေးကိုပဲခမရတို့ကမြင်တယ်သိတယ်ရှိပဲစီတော့သိခြင်းသိအဲ့ဒီမြင်စိတ်ကလေးရှိမရှိကိုဒကာရမတွေကတွေးလိုက်တာဒါဖြင့်မရှိတာကိုမရှိတာအိဋ္ဌတွေးတာကမက်ကဆိုတော့ဒကာရမတွေဒီရှိပိုင်းကတွေဟာမရှိတာကအိဋ္ဌတွေးတာကမက်ကဖြစ်သွားတယ်ပေါ်သေးဘူးလား မရှိတာကတွေးတာကအဲ့ကဲတော့မက်ကဖြစ်သွားတဲ့ခါကျတော့မက်သည်ဒကာဓမ္မတို့ကိလေသာလည်းဖြတ်ကံလည်းဖြတ်တဏှာရောလာလေရဲ့ဥပါဒံဒီဘက်ကသင်းလောက်တတ်တဲ့ကံတွေရောဒါဖြင့်လက်ရှိခန္ဓာကြီးသိမ့်သွားတဲ့အခါနောက်ခန္ဓာဆိုတဲ့သင်းတွေဖြစ်သေးရဲ့မဖြစ်ပါဘူးနောက်မီးကော လောင်သေးရလားငြိမ့်မသွားဘူးလားဒါဖြင့်ဒကာရမတို့မိမိစိတ်ကိုမိမိရှုပြီးစိတ်ဓာတ်ဥပဒနာနဲ့ဒကာရမတွေကရှုလိုက်မယ်ဆိုလို့ရှိရင်လေအင်းဒါဒီကားလို့ဆိုလို့ရှိရင်ဖြင့်ခင်းသိမ့်နဲ့ခင်းဖြစ်ငြိမ့်တယ်မိသိမ့်တယ်ခင်းဖြစ်ကောငြိမ့်ပါဘူးမိဖြစ်ကောငြိမ့်ပါဘူးခင်းဖြစ်သိမ့်မိဖြစ်ကငြိမ့်ပါဘူး ဘောကြပါလားခင်ဖြစ်ကမိဖြစ်ကအင်းဒါဖြင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များမှာတော့ဖြင့်တဲ့ဒကာဓမ္မတို့အင်းပင်ကုန်မင်းငိမ့်သွားရင်ဒကာတိုက်တို့ဥလာဘူးတို့နောက်မီးလာသေးရဲ့နောက်ခင်းကောဘာဖြစ်သွားပါလိမ့်အဲမူလရှိတာပြီးရင်နောက်ခင်းကလည်းမထဲ့တော့ဘူး ထဲသေးရဲ့မထဲတဲ့ခါကြလို့ချင်းပြန်အရင်မီးပါလာတဲ့နောက်ဘဝကံရောက်ပါလဲခန္ဓာမီးလဲငြိမ့်ပါရဲ့နောက်ဖြင်းထမထဲတဲ့တွေ့ဒကာဓမ္မတွေမိဘုံကြီးကြီးသလားသိမ့်သွားသိမ့်ပါဘူးသဘောကျဒါဖြင့်ဝိပဿနာအလုံးလုပ်တဲ့ပုဂ္ဂိုလ်ဟုတ်လားဝတ်ကြအောင်ဒါနကုသိုလ်သီလကုသိုလ်လုပ်တဲ့ပုဂ္ဂိုလ်များကြတော့လေတဲ့နောက်ထပ်ချင်းမထည့်ဘူးမိဘပွားသေးရဲ့ပွားပါ ဘောပါကြအင်းဒါဖြင့်ဒကာဓမ္မတို့ပဲစဉ်းစားပါတော့ဝိပဿနာလုပ်ခြင်းလဲဝိပဿနာလုပ်ဝိပဿနာမလုပ်ခြင်းလို့မလုပ်တတ်သေးလို့ရှိရင်လည်းဒါနသီလပြုလို့ရှိရင်ဖြင့်လောင်စာသေးမင်းကြီးရပါလေဆိုတာကိုရည်မှန်းလို့ရမယ်ဒါနလုပ်လို့သီလလုပ်လို့ဒကာဓမ္မတွေဘယ်လိုလုပ်ရမလဲလောင်စာသိမ့်ဆိုတာပြိတ္တိသိမ့်ရပါလေမင်းကြီးရပါလေဆိုတာဇာမရဏသိမ့်ရပါလေ ပြင်းမလားပြင်းပါလောင်စာသိမ်း၍အဲ့ဒါဒါနသီလလုတ်တဲ့ချိန်မှာလဲလောင်စာသိမ်း၍မင်းကြီးရပါလို့ဤလို့တောင်းကြပါပြိသေသိမ်းရပါလို့ဇာမရဏငြင်းရပါလို့ပြိသေသိမ်းရပါလို့ဇာမရဏငြင်းရပါအဲ့ဒါသူကလောင်စာသူကမီး လောင်စာသေးမင်းကြီးရပါလို့ဆိုပြီးဒါနလှုပ်လို့သီလလှုပ်လို့သမထလှုပ်လို့အဲ့ဒါလှုပ်လို့ရှင်းဖြင့်ချင်းတဲ့ရမရောက်ပါဘူးသဘောကျလားဒါဖြင့်ဒကာရမတို့ဝိပဿနာမှာမလုတ်တတ်သေးတဲ့ပုဂ္ဂိုလ်အတွက်မှာဒါနလှုပ်လို့သီလလှုပ်လို့ဆုတောင်းတတ်ပလားတောင်းတတ်ပါဘယ်လိုတောင်းကြမလဲတောင်းတတ်ပါရှင်းမလားရှင်းပါပဋိသေတွေကဘာပါလဲတောင်းတတ်ပါ ဇယမရဏကအဲဒါနသီလတွေတရားဆောက်ဆောက်ကြောင်းဆောက်ဆောက်ဖရာတဲတဲလောင်စာသိမင်းကြီးရပါလိမ့်ဖရာလို့ဆုတောင်းကြလောင်စာသိဆိုတာပြိဿတွေမဖြစ်ရပါလိမ့်ရှင်းကိုဗျာရှင်းမလားမင်းကြီးရပါလိမ့်ဆရာဆရာမရဏသိရပါလို့ဤဆိုတာပေါ်သေးဘူးလားဒါဖြင့်ဒါနလုပ်လို့သီလလုပ်လို့ကြောင်းဆောက်ဖရာတဲလှုပ်ချင်တာလှုပ်ဘာဆုတောင်းရမလဲ လောင်စာသိရင်မင်းကြီးရပါလေဆိုတာတော်ရင်မကြည့်ဘူးလားအကယ်၍ဒီဟာကိုဖြင့်ဒါလည်းဒုက္ခသစ္စာဒီဘက်ကလည်းဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်ကတော့ဖြင့်လောင်စာသိရင်မင်းကြီးရပါလို့ဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်မှဇာတိကလည်းဒုက္ခသစ္စာဒုက္ခသစ္စာဉာဏ်မရဏကဒုက္ခသစ္စာဒါဖြင့် အဲ့ဒီလိုဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်ကတော့လောင်စာသိရင်မိငြိမ်ရပါလို့ရှင်းမလားရှင်းပါဒီလိုမှဒုက္ခသစ္စာမသိတဲ့ပုဂ္ဂိုလ်ကတော့ဒီဘဝကောင်းတယ်ဒါနတ်နတ်စာကြည့်ပဲနတ်ပရိသေတွေပဲဆိုလို့ရှိရင်လောင်စာဖြစ်ရပါလိမ့်ဟုတ်လားမင်းနဲ့ကြုံရပါလို့ဒီတိုင်းလေးပဲမရဘူးလားဒါဖြင့်ဒကာရမတွေဒီဖြစ်အဖြစ်ဆိုးပေါ်ဗျာဟုတ်ပါဘူး gain လှူတတ်တန်တတ်ပေးတတ်ကန်းတတ်ဗလားလို့မဲလိုက်တယ် ဘယ်လိုဆုတောင်းကြမလဲလောင်စာသိန်းဆိုတာပြိဿတွေသိရပါလိမ့်မင်းရရပါလိမ့်ဆိုတာဘုရားမရဏသိရပါလို့ဤသဘောကျဘာသစ္စာတွေလို့အသိခိုင်းတာအဲလိုချင်တဲ့ပုဂ္ဂိုလ်ကတော့မိလောင်ဒုက္ခကိုလိုချင်တယ်ရှင်းမလားလိုချင်တဲ့ပုဂ္ဂိုလ်ကတော့ဘာလို့အဲမိလောင်ခံရတဲ့ထင်ဖြစ်ရပါလို့ဤဟုတ်လား လောင်ခြင်းကြီးမကလောင်ဝဲနဲ့သေရပါလို့ဤဒီအိဗယ်ပဲမရဘူးလားအတော်မဆိုးဘူးလားဒါဖြင့်ဒကာရမတို့လောင်စာသေးမင်းကြီးရပါလေဆိုတဲ့သူတော်ဟာတောင်းတိုက်မတောင်းတိုက်တောင်းတိုက်ပါရှင်းမလားရှင်းပါကောင်းပြီဒါဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့တောင်းမနေပါနဲ့တရားကမြန်တရားကမျက်လုံးရုပ်ဒီကအဆင်းရုပ်ဒါကမြင်စိတ်သဘောကျ အဲ့တော့မျက်လုံးရုပ်ကိုလည်းဖြစ်ပြက်ရှုရင်လည်းရှုလိုက်တာဒီကမဲ့နဲ့ရှုလိုက်တာမရှုနိုင်ဘူးလားဘောတဏ္ဍာဖြစ်ပြီးသားကိုဗျဒါပြစ္ဆုတ်ပံခန္ဓာမဟုတ်လားဒီရောက်ကြည့်လေဒကာဓမ္မတို့ဒါပြစ္ဆုတ်ပံခန္ဓာပဲတဲ့ပေါင်းလိုက်လို့ရှိရင် ရှစ်မရှိဘူးလား1 2 3 4 5 6 9 10ဒီတိုင်းမရှိဘူးလားအဲ့ကဲတော့ရှိနေတော့ကိုရှေ့ဘိုင်းက5ခု ဒကာဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်တခုခုတော့ရှုမှဖြစ်အစင်းရှုရင်ရှုမြင်စိတ်ကိုရှုခြင်းရှုမြင်ရုပ်ကိုကြိုက်တာတခုခုရှုကြိုက်တာတခုခုရှုလိုက်တော့ဒကာဓမ္မတွေဒါလေးတွေဟာဒီကနေရှုတဲ့အချိန်ကျမွဲဝင်တဲ့အချိန်ကျတော့ဒီသုံးခုတခုခုရှိသေးရဲ့မရှိတော့တာပြည့်နှင့်တယ်လို့မဆိုနိုင်ဘူးဒါဖြင့်ပြည့်နှင့်တာကိုအနိစ္စ ပြည့်နှင့်တာကိုပြည့်နှင့်မိလို့သိတာကပြည့်နှင့်တာကပြည့်နှင့်မိလို့သိတာကဒါရင်မက်ကလာတဲ့ခါကျတော့မက်ဒီကိလေသာမာရင်တော်ကိစ္စရိတိမက်ကောဆိုတဲ့အတိုင်းကိလေသာတတ်တယ်ဆိုတော့သူလာတဲ့ကတဏှာဥပါဒံလာပြီသဘောကျဒီကံနေရောမလာတော့ဘူးတဲ့ဒီဘက်ကဇာတိဇရာမရဏမီးရှိသေးရဲ့မရှိပါဘူး မရှိတော့ဇာတိဇရာမရဏတွေချုပ်ရပါခေါ်ကြဒါဖြင့်ဒီမဲ့သည်ဒီနိဗ္ဗာန်ပို့သူချုပ်တဲ့နိဗ္ဗာန်ပို့ဒီကိလေသာဖြတ်ဒီကိလေသာနဲ့ဒီကံတွေဖြတ်ချလိုက်သဘောကျဒီကိလေသာနဲ့ဒီကံကိုမဖြတ်ဘူးလားဖြတ်လိုက်တဲ့အခါကျတော့ဖြတ်ပြီးဒီမဲ့ပဲပို့တော့ဒီချင်းမရှိတဲ့နေရာမီးမလောင်တဲ့နေရာမပို့ဘူးလား ဒါဖြင့်ဒကာရမတို့ဥပဒနာရှုတဲ့ပုဂ္ဂိုလ်ကြတော့ဆူတောင်းနေရသေးသလားတဲ့ဒီချင်းထဲမဲ့၃ခုလဲချင်းကိုဖြစ်စေမဲ့၃ခုကိုရှိသေးရဲ့မရှိပါဘူးချင်းကိုဖြစ်ကြောင်းဖြစ်တဲ့၃ခုမှမရှိဘဲနဲ့ချင်းဖြစ်เสียလိုသေးရဲ့မရှိပါဘူးအဲလောင်းလောင်းစာသာသရမရဏမိကလောင်းနိုင်သေးရဲ့ဒါဖြင့်ဒကာရမတို့ဒီမဲ့ဒီဒီကိလေသာကံတွေကိုလည်းပတ် ရှင်းမလားရှင်းပါဘူးဒီလောင်စာသိရင်မင်းကြီးနဲ့စီလည်းပို့ပို့ပါဘူးဒါဖြင့်မဲ့သေးတရားဓမ္မတို့ဘာများလုပ်ပါလိမ့်မလဲဆိုတာမပေါ်သေးဘူးအဲခင်းတဲ့သမားတွေကိုလည်းပတ်တယ်ဟုတ်လားခင်းတဲ့သမားသတ်လိုက်တဲ့အတွက်ဒီကဒီဘဝမီးတွေကငြိမ့်သွားတဲ့ခါကျတော့နောက်ခင်းတဲ့နောက်မီးလာသေးတယ်မလာတာဘာသစ္စာခေါ်ကြဒါဖြင့်နိရောဓသစ္စာကို သူကတည်တောင်ပါလိမ့်မလဲဆိုတဲ့မေကွန်မလိုဘူးလားအင်းဒီမက်ကသစ္စာကတည်တောင်မက်ကသစ္စာကပို့လားရှင်းမလားဒီကိလေသာကံတွေသတ်တာလည်းဘယ်သူတော့ဒီဘက်ကလောင်စာသိရင်မင်းကြီးနဲ့စီပို့တာဟောဒါဖြင့်မက်ကသစ္စာဒီကိလေသာကံတွေကိုလည်းသတ်လောင်စာသိရင်မင်းကြီးနဲ့စီကောပို့တော့ဩမက်ကသစ္စာဒီသူကိုယ်တိုင်ကမက်ကသစ္စာ ကိလေသာကံတွေကိုသတ်သောကြောင့်သမှုရိယာတွေလည်းချုပ်နိရောဓကိုလည်းမျက်မှောက်ပြုတယ်ဆိုတော့သူပို့လို့ရောက်ရတာဟုတ်နိရောဓကမျက်မှောက်ပြုဘူးလားဒီဘက်ကတွေဖြစ်ပျက်တရားဒုက္ခသစ္စာတွေကြီးပဲဆိုတော့လည်းသူကသိတာဒီဘက်ကဖြစ်ပျက်ဘာသစ္စာတော့ဘသူကသိတာဒါဖြင့်မဲ့ဒီဒုက္ခသစ္စာကိုလည်းသိတယ် ရှင်းမလားအင်းဒီဘက်ကသမုဒိယသစ္စာတွေရောသိတယ်ပတ်တယ်ဒီဘက်ကဒုက္ခသစ္စာကိုတော့ပိုင်းခြားသိဒီဘက်ကသမုဒိယသစ္စာ၃ခုတော့အင်းဒီဘက်ကသမုဒိယသစ္စာ၃ခုတပ်ပိသားဖြစ်နေတာဒီဘက်ကဇရာမရဏဇာတိဇရာမရဏတွေကလာသေးရဲ့မလာတော့အဲ့ဒီဘောကသူအာယုံပြူသွားဖြင့်မရောက်ဘူးလားအဲ့ဒီပို့တာလည်းဘယ်သူတော့ ဒါရင်မဲ့ဟာဒကာဓမ္မတို့ဘယ်နှကိစ္စရွတ်ဆောင်ပါလိမ့်မလဲလို့မေကွန်းထုတ်ဖို့မလိုလားဒုက္ခသစ္စာကိုပိုင်းခြားတာလဲမဲ့ပဲဒီဘက်ကသမုဒိယသတ္တာရောအဲနိရောဓဘက်သို့ရောက်အောင်ပို့တာရောဒါဖြင့်မဂ္ဂသစ္စာဒီသုံးကိစ္စရွတ်ဆောင်မင်းရွတ်ဆောင်ပေးစမ်းပါလို့မဂ္ဂသစ္စာကိုဒကာရမတွေကမပြောနဲ့ခမည်းတော်မဲ့ဝန်းထဲရောက်ပြီ သဘောကျရှုတဲ့မဲ့ကလေးဝင်တဲ့ရောက်ကြပါစီရှုတဲ့မဲ့ကလေးဝင်တဲ့ရောက်လို့ရှိရင်ဒုက္ခပိုင်းခြားတာလဲသူရောက်လို့ပိုင်းခြားတာဒီဘက်ကသမှုရိယာတွေသေးတာဟောဒီဘက်ကនិရောဓဆိုတဲ့နိဗ္ဗာန်ရောက်တာဟောဒါဖြင့်မဲ့တိကားလို့ရှိရင်ဒကာရမတို့ဘယ်နှကိစ္စရွတ်ဆောင်တယ်ဆိုတာပေါ်ပါလားဘယ်နှကိစ္စပါလဲ သုံးကိစ္စရွတ်ဆောင်တယ်ဆိုတော့ဒကာရမတွေဩအမြင်နဲ့ပြလိုက်တာရှင်းရှင်းပါဘူးဂိုင်းဒါဖြင့်ဒကာရမတို့ယခုဘဝမှာခမည်းတော်ဒီကားလို့ဆိုလို့ရှိရင်ဖြင့်ရှေ့ဘင်းက1 2 3 4 5ငါးခုတည်းကကြက်ရတစ်ခုခုရှုလို့ရှိရင်ဒါမဖြစ်အောင်သဘောကျရှင်းပိုင်းကဘယ်နှခုရှိငါးခုကြက်ရတစ်ခုခုရှုရင် ဒါဖြင့်ဒကာရမတို့အစင်းရှုရင်လည်းရှုမြင်စိတ်ရှုရင်လည်းရှုမြင်ရုပ်ရှုရင်လည်းရှုဖတ်တာရှုရင်ဝေဒနာရှုရင်ကြိုက်ရရှုပါရှင်းမလားရှင်းပါအဲ့တော့ဆရာဘုန်းကြီးကသင်ထားဒကာရမတွေဆရာဘုန်းကြီးကသင်ထားပါတယ်ဒကာရမတို့ကိုယ်စိတ်ကိုရှုဘာသင်ထားပါလဲအားလုံးဒကာရမတွေဆရာဘုန်းကြီးဘာသင်ထားပါလဲ ကိုယ်စိတ်ကိုရှုဒကာတိုက်တို့ဘယ်လိုသင်ထားလဲကိုယ်စိတ်ကိုရှုပါလို့သင်ပြီးဒီကလာထားလိုက်ပါရဲ့ကိုယ်စိတ်ကိုရှုပါလို့သင်ထားလိုက်တော့ကိုယ်တဏ္ဍာဖြစ်တဲ့စိတ်ဟာဒီသက္ကုံသပရိစ္ဆယူပိစ္ဆပရိသက္ကုဝိညာဏဆိုတော့သက္ကုဝိညာဉ်စိတ်ဖြစ်ပါပဲသဘောကျဒါကိုယ်စိတ်ပဲလို့မဆိုနိုင်ဘူးလားသောတင်္ဆပရိစ္ဆသတ္တေသပိသောတဝိညာဏဆိုတော့ကြားစိတ်ကော ကိုယ်စိတ်ကိုယ်တဏ္ဍာဖြစ်လို့ကိုယ်စိတ်ပဲထားပါတော့ဂာနိသပရိစ္ဆဂန္ဓိသဝတိဂာနဝိညာဏဆိုတော့ဘောဇေဝိသပရိစ္ဆရသေသဝတိဇေဝဝိညာဏကြတယ်တော့ဒီကကာယိသပရိစ္ဆဖုဒ္ဓဝေသဝတိကာဝိညာဏဆိုတော့ကရမနိသပရိစ္ဆဓမေသဝတိမနောဝိညာဏဆိုတော့ဒါဖြင့်ကိုယ်တဏ္ဍာမှာကြံတဲ့တွေးတဲ့ အောက်မေ့တဲ့စိတ်တွေလာလို့ရှိရင်အဲ့ဒီစိတ်ရှိမရှိဒီကနေတွေးတွေးရကြလားတွေးလိုက်တဲ့အခါကျတော့ဘာတွေးရမရှိတာကငကိုကမရှိတာလားရှိတာကမရှိတာရှိတာကမရှိတာတွေးနိုင်လို့ရှိရင် ဟုတ်တော်အဘာဝထင်တာအိဋ္ဌဟုတ်တော်ရှိတာကအဘာဝထင်တာမရှိရင်းနေပဲနဲ့အိဋ္ဌအိဋ္ဌရှုเสียပဲ ရှိရကမရှိတာရှုမှအနိစ္စသဘောကျပါတဲ့ရှိရကဆိုတော့ဒကာရမတွေကိုထောက်ပြတော့အကြောင်းတိုက်ဆိုင်တော့မပေါ်ဘူးလေပေါ်ပြီးတော့ဒီကရှုတဲ့အချိန်ကြတော့ရှုတဲ့အချိန်ကြတော့ဒကာရမတွေကမရှိတော့ဘူးဆိုတာမသိဘူးလားအဲဒါကြောင့်မရှိတာရှိရကမရှိတာကဘာခေါ်ကြလဲ ရှိတာကမရှိတာကိုဩမရှိဘူးလို့သိတာကဒါဖြင့်ဒီကအနိစ္စဒီကမက်ကသဘောကျအနိစ္စသည်ဒကာဓမ္မတို့အနိစ္စဘာပါလိမ့်မလို့မဲတဲ့ခါကြတော့မှပင်ကိုယ်သဘောစွန့်တာအနိစ္စအနိစ္စဆိုတာဘာပါလိမ့်ဘယ်နဲ့ကမြင်စေကလေးက မြင်တဲ့သဘောလေးကိုရှိသေးရဲ့ဒါပြန်သူ့သဘောစွန့်မစွန့်ဒါပြန်သူ့သဘောစွန့်သွားတော့ဟိုအနိစ္စဟာဒုက္ခသစ္စာပဲလို့မှန်လားသူ့သဘောစွန့်သွားတော့ဘာသစ္စာဖြစ်ဒါပြန်ရှေ့ပိုင်းကဒုက္ခသစ္စာရှုတာကဒါကြောင့်အနိစ္စရှုရင်ဒုက္ခသစ္စာပါပါတယ်ဒုက္ခရှုလဲဒုက္ခသစ္စာပါတာပဲအနတ္တရှုကောဒုက္ခသစ္စာ ပါရာကြီးပဲတဲ့ခန္ဓာကိုယ်တစ်ခုလုံးကဒုက္ခသစ္စာကိုဒါခန္ဓာရဲ့ပြနေတာသဘောကျလားခန္ဓာကိုယ်တစ်ခုလုံးကဘာဆိုကြဒုက္ခသစ္စာပဲဆိုတာရှင်းမနေဘူးလားကောင်းပြီဒါဖြင့်ဖြစ်ပြမြင်အောင်ကြည့်နေတဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဒုက္ခသစ္စာမြင်အောင်ကြည့်တာပဲဒါကသိပါကြည့်တာပါလေဒုက္ခသစ္စာမြင်အောင်ကြည့်တော့အမြင်ခံရတာက အမြင်ခံရတာကမြင်တဲ့ဉာဏ်ကအမြင်ခံတဲ့မြင်ဉာဏ်နဲ့ဟာတခြားအမြင်ခံရတာကမြင်တဲ့ဉာဏ်ကအင်းဒီဘက်မေဃသစ္စာလာလဲဒီဘက်ကသနာဥပါဒံကံတွေချုပ်တာကဘာချုပ်တာသမှုရိယချုပ်သဘောကျဒီဘက်ကဇာတိဇရာမရဏမပေါ်တာကနိရောဓသစ္စာဖြစ်တယ်ရင်းပြီလား ဒီဘက်အမြင်ခံရတာကဘာသစ္စာမြင်ဉာဏ်ကဒီဉာဏ်လာလို့တဏှာဥပါဒံကံနေသေးတာကကံနေသေးသောကြောင့်ခင်းနဲ့မိသိမ့်တာကဒီလိုလောက်ကြတာသဘောပါလားအင်းဒီဥစ္စာကသူများပြောလားမျက်မြင်လားဒါခမရတို့ရှေ့ပိုင်းမှာဘယ်နှခုရှိတယ်မဲမဲရှေ့မှာဘယ်နှခုရှိတယ် မဲနောက်မှာဘယ်နှခုရှိတော့သုံးခုရှိတယ်တဲ့ဒကာဓမ္မမဲနောက်မှာတဏှာဥပါဒံကံရှိအဲ့ဒီနောက်မှာဘာရှိသလုံးလို့မေးတော့ဒီသုံးခုမရှိကြတဲ့ကိုကဒီသုံးဒီနှစ်ခုကဘယ်တော့မှမလာတာအဲ့တော့နိဗ္ဗာန်ဆိုတာဘာပါလိမ့်မလဲခရားလို့မေးဖို့မလိုဘူးလားနိဗ္ဗာန်ဆိုတာဟောဒီဖြစ်မဖြစ်ဘူးကွာ သဘောကျနိဗ္ဗာန်ဆိုတာဘာလို့ခဲမဖြစ်လို့ဟောဒီလောင်တတ်တဲ့မိကလည်းမလောင်ရဘူးကွနိဗ္ဗာန်ဆိုတာဘာပါလဲခဲမဖြစ်ပြီအဲမိမလောင်ရဘူးရှင်းမလားနိဗ္ဗာန်ဆိုတာဘာပါလဲခဲမဖြစ်မိမလောင်ရတာဒါဖြင့်လောင်စာသိရင်မင်းငိမ့်တာကို ဘာခေါ်ကြမလဲဓမ္မတို့နိဗ္ဗာန်ဩနိဗ္ဗာန်ဆိုတာတရားလားအောက်မေ့နေတာဒီခန္ဓာရဲရင် ရှိတာပါလားဆိုတာပေါ်လာတယ်။ကောင်းပြီဒီခန္ဓာဆိုတော့ခမရတဲ့ချက်ဒါကအနာဂတ်ဘဝဒါအနာဂတ်ခန္ဓာနော်ချုပ်ထားလိုက်။ဘုရားကနိဗ္ဗာန်ဒီခန္ဓာထဲမှာရှိတယ်လို့ဟောတာ။ဒါခမရတို့1 2 3 4 5 6 7 ဒါခင်ဗျားတို့ပြစ္ဆုတ်ပံဘဝမဟုတ်လားဒါပဲဘဝပါလေဒီခန္ဓာထဲမှာရှိရမယ်လို့ဘုရားဟောတယ်ပါရုပ်ပါဠိတော်နိဗ္ဗာန်ပဲနေရာမှာရှိပါလားရှိမရှိတွေးကြတယ်ရှိမရှိသေးချာတွေးပါအောင်ရှိမရှိသေးချာတွေးတော့ဟိုဒကာရမတို့ပေါ်လာပါလိမ့်မယ်ခေါင်းကဒီစိတ်ကလေးတစ်လုံးကိုရှုဝေဒနာဆိုတာဒီစိတ်နဲ့တွဲရပါပဲမထူးပါဘူး ဖတ်တာကလည်းဒီစိတ်နဲ့တွဲရပါပဲစိတ်ရှိရင်ဖတ်တာလည်းပါဝေဒနာရောအဲ့ဒါတွေကြောင့်ထူးတယ်လည်းမဟောတော့ပါဘူးစိတ်ကလေးတစ်လုံးရှုနိုင်ရင်ပိုင်ပါတယ်ဘယ်စိတ်ရှုရှုဒကာရမတွေစိတ်မပေါ်တဲ့ဒကာရမများရှိသေးတယ်သို့တော့မရှုမိတဲ့ဓမ္မတော့ရှိလိမ့်မယ်မရှုမိတဲ့ဓမ္မတော့ရှိလိမ့်မယ်စိတ်မပေါ်တဲ့ဓမ္မတော့မရှိပါဘူးမရှုမိတဲ့ဓမ္မတော့ဩော်ဒါဖြင့် ဒကာဓမ္မတို့စိတ်တော့ပေါ်ရဲ့မရှုမိသောကြောင့်သန္တရာရှိတယ်စိတ်တော့မရှုမိသောကြောင့်ရှင်းမလားသန္တရာရှိတာပေါ်တဲ့ဒီကစိတ်တော့ပေါ်ရဲ့ဒီကမရှုမိဘူးမရှုမိတော့ဒီဘက်ကမရှုမိတော့မဝင်သေးရလားမဝင်တော့မဝင်တော့ဒကာဓမ္မတွေတဏှာဥပါဒံကံဇာတိဇရာမရဏ မလာပါဘူးလားဇာတိဆိုတာမရဏလာတော့သောကပရိဒီဝရောသောကပရိဒီဝဒုက္ခဒေါမနသာလာတော့အာသောမဝင်ဘူးလားအာသောဝင်ရင်အာသောပြစ်စရာဝိဇ္ဇာသမုဒိယောဆိုပြီးပြန်လှည့်မယ်မလှည့်ပဲဘူးလားအဲမရှုမိတဲ့ပုဂ္ဂိုလ်မှာဘာတော့တန်လျာအဝိုင်းပြည့်ပြည့်ရပေါ်ကြဒါဖြင့်ရှုမိတဲ့ပုဂ္ဂိုလ်ဘယ်လိုဆိုကြ သံဃာပြတ်တယ်ဆိုတဲ့ဥစ္စာဒကာဓမ္မတွေရှင်းပြပါဦးမယ်တဲ့ကဲကိုယ်စိတ်ကလေးဘာစိတ်ပေါ်ပေါ်ဒကာတိုက်တို့ဥလာဘုရားရှုလိုက်တာပေါ့မှန်ပါပါရှုတဲ့စိတ်ကလေးပေါ်လာလဲရှုတဲ့စိတ်ရှိမရှိရှိပါဘူးရှိုက်တဲ့စိတ်ကလေးပေါ်လာလဲရှိပါဘူးရှိုက်တဲ့စိတ်ရှိမရှိရှုလိုက်မှန်ပါပါနောက်ပြန်တွေးတဲ့အချိန်ကျရှိသေးရဲ့လားရှိပါဘူးအင်းကြံတဲ့စိတ်ကလေးပေါ်လာပြန်ရောပြန်တွေးလိုက်ပါရှိမရှိရှိပါဘူး တွေးတဲ့အချိန်မှာရှိသေးရဲ့အဲမရှိတာပါခေါ်မယ်အနေစာမရှိမှန်းသိတာကောင်းပြီမက်ကလာတော့ဒီကတဏှာဥပါဒံကံနေပဲနဲ့ဒါဖြင့်ဒကာရမလေဒါပြစ္ဆုတ်ပံဘဝ၈ခုမရှိဘူးလားပြစ္ဆုတ်ပံဘဝ၈ခုရှိနေတော့အခုမဲ့နဲ့ရှုလိုက်တဲ့ပုဂ္ဂိုလ်ကဘယ်နှခုသေးတော့ဒါပြစ္ဆုတ်ပံဘဝမှာသေးတာနော်ဘယ်ဘဝမှာသေးတာလို့ ကောင်းတယ်ပြစ္ဆုတ်ပံဘဝမှာသေတော့ကိုတဲ့သေတာကတဏှာသေးတယ်ဥပါဒံသေးတယ်ကံသေးတယ်သဘောကျတကယ်တဏှာရောဥပါဒံရောကံရောဖြစ်ခွင့်ရသေးတယ်မရတော့ဒကာဓမ္မတွေကမှတ်လိုက်ပါတော့တဲ့ဒီတဏှာချုပ်သွားလို့ရှိရင်လည်းနိဗ္ဗာန်ဒီဥပါဒံချုပ်ရင်ဒီကံချုပ်ရင်ဒါဖြင့်နိဗ္ဗာန်ဒီပြစ္ဆုတ်ပံဘဝထဲမှာရှိနိဗ္ဗာန်ဘယ်မှာရှိပါလိမ့် ဒါဖြင့်ခင်ဗျားတို့ဝဘဝဒုံဒုံနဲ့လူပြင်းနဲ့ပဲချင်းချင်းခံစားပြီးဒီကာလမှာနောက်ဆုံးမိတ်နိဗ္ဗာန်ရပါလို့ဆိုတော့ဘယ်တော့မှရမှာမဟုတ်ဘူးရှိတဲ့စီမှာရှာမှမอยู่ပဲမရှိတဲ့စီမှာသွားရှာသဘောကျဘယ်လိုဆိုကြရှိတဲ့စီမှာမရှာမရှိတဲ့စီမှာရှာတဲ့အတွက်ဒီပုဂ္ဂိုလ်တွေအတွက်ဘယ်တော့နိဗ္ဗာန်ရရှာရမှာက ဒီတလွန်မြလောက်တော့ခန္ဓာကိုယ်ထဲမှာရှိတယ်လို့ပြောရှစ်ခုကိုလန်ကြည့်ရင်ကိုယ်လန်နဲ့ကိုယ်လန်ရင်တလန်မရှိသဘောကျလားရှစ်ခုကိုကိုယ်လန်နဲ့လန်ရင်ခမည်းတော်ခန္ဓာကိုယ်မတ္တထအတိုင်းမှာကိုယ်လန်နဲ့ကိုယ်တလန်မရှိအဲ့ဒီထဲမှာနိဗ္ဗာန်ရှိနေတာခမည်းတော်ကအဲဤသွန်ဤကောဤကဲ့သို့သူရတဲ့တွေ့ဘုရားများစွာသံဃာမှာ ကျင်လီပြီးအဆုံးစုံသောဘဝ၌နိဗ္ဗာန်ရပါလို့ဤဆိုတော့ဒီဘဝကလည်းဘယ်တော့မှဆုံးမှာမဟုတ်ဘူးကာမဘဝပြည့်စရာဇာတိဒီလာနေမှာပဲဆုံးပါမလားဆုံးပါအဲ့တော့မဆုံးနိုင်တာကြီးကိုဆုံးရပါလို့ဤရှင်းမလားမဆုံးနိုင်ပါကြီးဘယ်နဲ့ဆုံးကြမဆုံးနိုင်ပါဆုံးရပါလေဆိုတော့ကိုကဆုံးတဲ့အလုပ်လုပ်တာလားမဆုံးတဲ့အလုပ်လုပ်တာလားဒါဖြင့်မရပါလို့ဤသဘောပါကြ ဘယ်လိုဆိုကြပါမလဲဒါဖြင့်သူဟာအပေါင်းတောင်းများဆိုတယ်လူပမာယုံပဲရှိမှမရပါဘူးသူရှာတဲ့နိဗ္ဗာန်ကရှိတဲ့စီမှာရှာတာလားမရှိတဲ့စီမှာရှာတာဘုရားကနိဗ္ဗာန်ဘယ်နေရာရှိတယ်ဆိုပါဆိုပါတလံမြလောက်တော့ခန္ဓာရှိမရှိပေါ်ပါလားပေါ်ပါပါ ဂိုင်းဒါဖြင့်ဒီဘက်ကရှေ့ပိုင်းကရေဒီစိတ်ကလေးတစ်ခုဖြစ်ဖြစ်ရှုရှုဝေဒနာလေးတစ်ခုရှုရှုဖတ်တာရှုရှုသက္ကာယရဏတွေဆိုတဲ့အာရဏတွေပဲရှုရှုယူပါယုံပဲရှုရှုသစ္စာနဲ့ရှုရင်အကုန်ရတာပဲယူပါလောကေပိယိပံတတယိပံဣသေသာရဏပဟိယမာနပဟိတိလာတာပဲသတိပ္ပံပါဠိတော်ကသက္ကုလောကေပိယိပံသက္ကုဉာဏလောကေပိယိပံသက္ကုတမ္မာသောလောကေပိယိပံတတယိပံအခုလာတာပဲ သကုတံဖတ်တဇာဝေဒနာလောကေပိယိပန္တတယိပန္တာပဲဒါရှုနိုင်တာကြီးပဲလို့မှတ်လိုက်ကြပါရှင်း၅ခုကဘာလဲငါးခုသလိုရှုမှနိဗ္ဗာန်ရောက်ပါလားတခုရှုတာနဲ့ပြီးမှာတခုရှုတာရှင်းကြရှင်းပါဒါဖြင့်ငါးခုစလုံးကိုမရှုပါနဲ့တခုသာရှုပါလို့ဘုန်းကြီးကတိုက်တွန်းလိုက်သဘောကျ တခုသည်စိတ်တခုရှုရင်ကုန်ပါတယ်ဝေဒနာတခုရှုရင်လားဘာသာတခုရှုရင်ကောင်းပြီဒါဖြင့်ဒကာရမတို့ဤတိုင်းသာရှုကြမယ်ဆိုလို့ရှိရင်ဖြင့်အရှုခံရတာကအနိစ္စရှုဉဏ်ကသေတာကဒါသမုဒိယကြီးပဲသမုဒိယသစ္စာနောက်ဆုံးတွေ့ရင်သမုဒိယကြီးမနေဘူးလားဒါဖြင့်သမုဒိယဆိုတော့ တဏှာသမှုတွေကဥပါဒံသမှုတွေကကံသမှုတွေကဒါသမှုတွေက၃မျိုးရှင်းမလားခင်ဗျားတို့လောဘလေးတစ်လုံးနဲ့မယူလိုက်ပါနဲ့တဏှာသမှုတွေကတစ်မျိုးဥပါဒံကံသမှုတွေကဘယ်လိုမျိုးရှိပါအဲ့ဒီသမှုတွေက၃မျိုးစလုံးဒီမဲ့လာတော့မချုပ်ဘူးလားချုပ်တော့ကိုတဏှာနိရောဓနိဗ္ဗာန်ဒီလားတဲ့သူတို့လည်းချုပ်ပါရဒီနေရာနိဗ္ဗာန်ပေါ်လာဒါဖြင့် ဒီနဲ့ဒီတိုင်းလိုက်တော့တလားမရှိဒီဉာဏ်နိဗ္ဗာန်ပေါ်တယ်ဘယ်မှာပေါ်ပါလိမ့်တလားတလားမြောက်လောက်မှာပေါ်တာပဲတလားနေတယ်လားပေါ်တကားတိုက်ပဲလားပေါ်ဒါဖြင့်တလားထဲမှာကိုကိုတလားနဲ့ကိုခန္ဓာထဲမှာနိဗ္ဗာန်ရှိနေပါရဲ့သားနဲ့ခင်ဗျားတို့အရှာလွဲလို့မရောက်ကြတာရှင်းမလားဘယ်လိုကြောင့်မရောက်တာပါလိမ့်ဩဒါဖြင့် ခင်ဗျားတို့ရှားနေတာဤသည်ရှိတဲ့စီမရှားဘယ်လိုဆိုကြမရှိတဲ့စီမရှိတဲ့စီရှားလို့တော့ဖြစ်မရဘူးရှိတဲ့စီရှားရင်တော့ကဲရှားရကြရှားရပါဒါဖြင့်ဒကာရမတို့ရှားရတဲ့ပုဂ္ဂိုလ်ကြတော့ကိုတဲ့ င်းခဲ့သမား၃ယောက်ကောမသေးသေးဘူးခင်းကောဖြစ်သေးရဲ့မိကောလောင်သေးရဲ့အဲ့ဒါကြောင့်တရားဓမ္မတို့ရှင်ငါပရိစ္ဆေသမုပ္ပါမှာရှင်၅ပါးနောက်၃ပါးပေါင်းရင်၈ပါးရှင်၅ပါးတစ်ခုခုရှုရင်နောက်၃ပါးသေးတပည့်ကြရှင်၅ပါးတစ်ခုခုရှုရင်နောက်၃ပါးသေးတယ်ဆိုတော့ရှင်၅ပါးကဒုက္ခသစ္စာအလယ်ရှုတာကမက္ခသစ္စာနောက်၃ပါးသေးတာကသမုဒယချုပ် သဘောကျသမုဒိယချုပ်ခြင်းကြောင့်ကိုယ်ပိုင်ရမှာကနိရောဓသစ္စာဖြစ်မယ်တဲ့ဒီနေရာမှာနိရောဓဒါကြောင့်တဏှာနိရောဓနိဗ္ဗာန်ဥပါဒနာနိရောဓနိဗ္ဗာန်ကံနိရောဓနိဗ္ဗာန်အဲငါကံကုန်လို့ဘုရားဖြစ်သူရောက်လာတယ်ကွာမဆိုဘူးလားပေါ်ဗလားဒါဖြင့်နိဗ္ဗာန်ရှာရင်ခန္ဓာမှာတွေ့ပါလိမ့်မယ်နိဗ္ဗာန်ရှာရင်ခန္ဓာ ခန္ဓာကဘလောက်များလန်ကြည့်စမ်းမှဘယ်လန်ရှိဒလန်များလောက်သောခန္ဓာထဲမှာနိဗ္ဗာန်ရှိမရှိဘူးလားပရိစ္ဆေသမုပ္ပါလို့တော့ဘယ်နှခုတည်းရှာရှစ်ခုတည်းရှာမယ်သဘောကျရှစ်ခုတည်းရှာလိုက်လို့ရှိရင်ဒကာရမတို့ခန္ဓာကိုယ်တစ်ခုလုံးကလည်းပြစ္ဆုတ်ပံဘဝရှစ်ခုပဲရှိပါလေအဲ့ဒီထဲမှာသာ ရှေ့ပိုင်းကဖြစ်ပျက်ရှုဟုတ်လား ခြေပိုင်းဖြစ်ဖြစ်ကိုမဲဝင်ပြီးဒီကလာရှုလိုက်တော့နောက်ပိုင်းကတဏှာဥပါဒံကံပဲနေတော့မသေးဘူးလားသေဒီနဲ့တိုင်နဲ့ထဲဒီနေရာဘာပေါ်လဲသေရာသမှုရိယပေါ်ရာနိရောဓသေရာပေါ်ရာကရှင်းမလားသေရာကပေါ်ရာကအရှုခံရတာကရှုညာက ရှုခံရတာကရှုညာကသေတာကပေါ်တာကနားလည်သွားတာလဲသေးဘူးလားသဘောပါဗလားဒါဖြင့်နိဗ္ဗာန်ဝေဝေးရှားမှလားခင်ဗျားတို့ဒီထဲရှားမှလားဒါတတိတော်ဖြင့်မတွေ့သေးပါဘူးဖရာဆိုလို့ရှိရင်မျက်စိလေတာတက်တက်ပဲပေါ်ဗလား gain နေဒီရင်တော်ကြတယ်